သာသနာတော်နှစ်2560ပြည့်နှစ်ကောဆာတက္ကရီ1388ခုနှစ်ဝါကောင်လပြည့်မေတ္တာအခါတော်နှစ်2016ခုနှစ်ဩဂုတ်လ18ရက်မန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်ပြည်ဦးလွင်မြို့နယ်အောင်ချမ်းသာရွာဓမ္မသာယသာသနာစင်တာဓမ္မရတိမဟာဓမ္မသဘာဓမ္မယုံကျောင်းတော်ကြီးတွင်ဆင်ကျင်းပပြုလုပ်အပ်သည် မိဘဆွေမျိုးများ မှုထား၍ရန်ကုန်မြို့ဥက္ကမောင်မြင့်တော်ကျွကျွနေနေသားစုဥတ္တမောင်တော်စီစီမိုးသမီးမနှင်းပွင့်ဝေတာမောင်နိုင်သူလင်းမိသားစုဒေါ်ကလျာအီအီအေမိသားစုတို့ဤဝါကောင်လာပြည်မေတ္တာအခါတော်နေ့အမှတ်တရအထူးဓမ္မသဘင်အခမ်းအနား၌ ဟောကြားအပ်တော်မေတ္တာနှလုံးသားလူတိုင်းပွားအကြောင်းတရားဒေသနာတော်ဒီနေ့ညတပတ်တွင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖျား၏မဟာကရုဏာဂုဏ်ကိုအာယုံပြုကာတည်ကျူးဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင် ယောကပကောတိဟိပိအပမေယံကာလံကရွန်တောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမာကာရုဏိကတတတယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပွားလူလာတောင်းတကုံပေါင်းခါသည်ဖြင့် နာထမိညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂေါတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မယံရေတွေတိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသော ကာလလေးအသင်ချင်းသိနေကဘာရှိကြသောကာလပတ်လုံး လောကဟိတယတတလောကဤအကျိုးစီးပွားလို့ငါအတိဒုက္ခရာနိဥ္စာအသက်ချေလဲအင်္ဂါမေတ္တာကြီးမှသမိသာနှင့်တထာဇနီဆွဉ္ဉ်ကြီးဟုကျက်တိထဘွယ်ငါးသွဲအစုအလွန်ခဲရင်တော်မူတို့ကိုကရောတော်ဗျာဖြစ်ရည်တန်ကြိုးကိုအထုတ်တော်မူရသည်ဖြစ်၍ ခေရလက်ချင်းမျက်လုံးအသက်ဆုံးလည်းရဲ့နှလုံးစိတ်ဝံကိုရောဤပမန်းခြင်းသို့ကတောဘဝဒါနံချိန်ဖန်များစွာရောက်တော်မူခဲ့ရရှာလိပြီမဟာကရုဏီကတတတဝါများယင်ဝေသားကဲ့သို့တနာချစ်ခင်မှာကရုဏာရှင်ဖြစ်တော်မူသောတတနာတတဝိနည်းများစွာတတဝါဤ ချမ်းသာစည်းပွားလိုလားတောင်းတဂုံပေါင်းခါသည်ဖြင့်နာထမိညာထိုးရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောင်းမန်မန်ကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည် အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်း မေတ္တာနှလုံးသားလူတိုင်းပွားမေတ္တာခါရောနေလို့ဆိုတာဘာကြောင့်ဒီနေ့ဖြစ်ပေါ်လာသလဲလို့ဆိုရင်ပရေကြီး၁၇တုတ်ထဲမှာပါတဲ့မေတ္တာတုတ်သီရိလင်္ကာနိုင်ငံကတန်ဃာတွေကတော့ကရဏီယမေတ္တာတုတ်လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုရင်မေတ္တာတုတ်ဆိုတာတွေကရားစွာရှိတယ် မြတ်စွာဘုရားဟောကြားထားတဲ့မေတ္တာနဲ့ပတ်သက်တဲ့တရားတွေသုတ်တန်နေရှိတယ်။သင်္ကုတ္တရနိကေထဲမှာမေတ္တာသုတ်ဆိုတာရှိသေးတယ်။ဒါကြောင့်မို့အဲ့ဒါနဲ့ကွဲပြားခြားနာအောင်ကရဏီယမေတ္တာသုတ်လို့နာမည်ပေးထားတယ်။ကရဏီယမထကုတလေနယန္တတန္တံဗဒံပိတမိစ္ဆဆိုတဲ့စကားစပြီးတော့ဟောကြားခဲ့တဲ့ မေတ္တာပွားနည်းနဲ့မေတ္တာရဲ့အကျိုးတွေကိုရှင်းလင်းဟောကြားတဲ့မေတ္တာတုတ်ထေသနာတော်ကိုဟောကြားတဲ့နေ့ဖြစ်လို့မေတ္တာခါတော်နေ့လို့ဒီလိုဆိုလို့တပည့်ဆက်ကြတရားဟောတဲ့နေ့ကိုတပည့်ဆက်ကြနေ့လို့သတ်မှတ်တယ်လို့ပဲမေတ္တာတုတ်ဟောကြားတဲ့နေ့ကိုမေတ္တာတည်မေတ္တာနေ့လို့ဒီလိုခေါ်ကြတာဖြစ်တယ်ဝါဇုကလမှာဆိုလို့ရှိရင် မြတ်စွာဘုရားလက်ထက်ကယဟန်တော်တွေဟာဘုရားထံကမ္မထံတောင်းကြတယ်ကမ္မထံတောင်းတယ်ဆိုတာကမ္မထံအာထုန်ဤကမ္မထံကျင့်စဉ်ကိုဘုရားထံကသင်ယူသွားကြတယ်လို့ဆိုလို့မြတ်စွာဘုရားကမ္မထံတရားဟောကြားတဲ့အခါမှာအခြေခံအကျင့်ကစပြီးလောလင်လောသလိုအရတ္တဖို့ပေါ့ထီအောင်လမ်းဆုံးထီအောင် ကြင်ကြံအထုတ်နည်းကိုပြည့်စုံဖော်ကြလိုက်တာခုခေတ်တော့အလုတ်ပေးတရားလို့ခေါ်မှာပေါ့နော်အလုတ်ပေးတရားဟောလိုက်အေးယဟန်900ဟာလဲအခြားယဟန်တွေညာနေတူဝါဇဝုကာလမှာမြတ်စွာဘုရားစီတရားဓမ္မကိုနာယူချအလုတ်ပေးတရားကိုနာယူပြီးမြတ်စွာဘုရားသတင်း300 စေရွန်ကျောင်းနဲ့ဝေးလံတဲ့ဒေသတောအုပ်တစ်ခုကိုသွားပြီးတော့ထိုတောအုပ်ထဲမှာနေထိုင်ကတောအုပ်ဒီမှာရှိတဲ့ရွာတွေကိုဆွန့်ခံပြီးတော့တောထဲမှာတရားဓမ္မကြိုးစားအထောက်ကြတယ်ရှင်းခေတ်ကဝါဇုဆိုဆိုလို့ရှိရင်ဒီပုံစံနဲ့ပဲ ရဟန်းတော်တွေဟာတဏှာထဲမှာစုနေလေးမရှိကြဘူးတဘာနဲ့တဘာအစဉ်ပြေမဲ့ပုဂ္ဂိုလ်တွေစုဝေးပြီးအချင်းချင်းကတိကဝတ်တွေထားလို့တောအကြောင်းတွေချင်းကပ်ပြီးတရားထုတ်ကြအလေးနဲ့ထားပြီးဝါရင်း၃လမှတရားအထုတ်ဝါကျွတ်တဲ့အခါမှာဘုရားစီလာရောက်ပြီးမိမိတို့တရားရလင်ရတဲ့အကြောင်းမရရင်မရတဲ့အကြောင်း မြတ်စွာဘုရားထံဖူးတွေ့ပြီးလာရောက်လျောက်ထားစမြဲဖြစ်တယ်ပေါ့ဝါရင်းကာလမှာချိုးချိုးဆားဆားမိမိတို့တင့်တော်တဲ့မိမိတို့ဇေယိုက်နဲ့လိုက်ဖက်တဲ့တရားဓမ္မတွေကိုသင်ယူမှတ်သားပြီးတရားထုတ်ကြတာအဲ့ဒီလိုအစဉ်လာရယဟန်900တောအုပ်ထဲသွားပြီးတရားထုတ်ကြတယ်တရားထုတ်တဲ့အခါမှာတောအုပ်ထဲမှာရှိနေတဲ့နတ်တွေက ဒီယန်းတွေလာကစားယန်းတွေရဲ့ကိုချင်းသီလတွေရဲ့အရှိန်ဝါကြောင့်တောထဲမှာနေတဲ့နတ်တွေဟာသူတို့ဘုံမိတ်မှနေပေါ်မှာမနေနိုင်ဘူးယန်းတွေကြွလာတဲ့အခါမှာဘုံမိတ်မှမောကဆင်းသက်ပြီးတော့ယဟန်တွေကိုအလေးပြုပြီးတော့နေကြအဲ့ဒါလိုနေတဲ့အခါမှာတရလည်းမဟုတ်နေရလည်းမဟုတ် ရက်ကြံကြောင်းလာတဲ့အခါမှာသူတို့နေရထိုင်ရကြက်လာတာမိမိတို့အိမ်ကိုဘုန်းကြီးတစ်ပါးရောက်နေတယ်ကြွလာတယ်ဆိုရင်အိမ်မှာရှိတဲ့လူတွေနေရထိုင်ရကြက်တယ်လို့နေမှာပဲသို့မဟုတ်ဧည့်သည်တစိမ့်တရံရောက်လာလို့ရှိရင်အနေရထိုင်ရကြက်တယ်လို့အဲ့ဒါလိုနေထိုင်ကြက်လာတဲ့အခါကျတော့သာသနာတော်ကိုမကြည်ညိုတဲ့နတ်တွေဆိုတော့ ကြာရှည်အောင်ဤသိခံနိုင်စွာမရှိကြဘူးဒီရန်တွေတောရဲလာရောက်နေထိုင်တာသူတို့ဒေသကိုကြွလာတာကြိုးဆိုနိုင်ခြင်းမရှိကြဘူးမရှိတော့ဒီကိုယ်တော်တွေမနေနိုင်အောင်လို့ဆိုပြီးတော့အမျိုးစုံကြောင်းမဲ့ဖွဲ့အာယုန်တွေကိုပြကြတယ်ကြောင်းမဲ့ဖွဲ့အတန်တွေကိုညအခါမှာကြားသိစေတယ်မြင်ကွင်းတွေမှာလည်းပဲ အမျိုးမျိုး6လက်နဲ့မြင်ကွင်းတွေကိုပြသကြတယ်အဲ့ဒီလိုတောကြီးရဲ့ဟာနေချင်းစပွဲမဖြစ်ဘဲနဲ့အန္တရာယ်တွေဖြစ်ပေါ်လာတဲ့အခါရဟန်းတော်တွေဟာတရားထုတ်ရတာစိတ်မဖြောင်းကြောက်စရာတွေနဲ့ကြီးပဲတွေ့ပြီးတော့စိတ်မဖြောင်းကြသူတို့ကလည်းအထုတ်နီးကမ္မထံတစ်ခုပဲဖះစီရသင်သွားတဲ့ကမ္မထံပဲအဲ့ဒါကိုပဲအထုတ်ကြတယ် အဲ့လိုလက်တွေက6လန့်ကြတာ6လန့်တဲ့အခါမှာတမာရီတွေပြက်ပြားပြီးတော့မနေနိုင်တော့တလလောက်ပိတိနေရင်ကနေပြီးတော့ကြာရှည်မနေနိုင်တော့မြတ်စွာဘုရားစီတွားရောက်ကြတယ်ပြန်သွားကြတယ်အဲ့တော့မြတ်စွာဘုရားကဝါတွင်ဒီလိုအချိန်မှာပြန်လာရုံထုံးစံမရှိကြဘူး မရှိဘဲနဲ့ထူးထူးခြားခြားပြန်လာတဲ့ကိုတော်တွေတွေ့တော့ဘာကိစ္စပြန်လာကြသလဲလို့မေးမြန်းတဲ့အခါတပည့်တော်များအဲ့ဒီတောအုပ်နဲ့တပ်ပယမဖြစ်ပါဘူးဗျာကြောက်စရာတွေလန့်စရာတွေနေတိုင်းတွေ့ပြီကြောက်စရာအတန်တွေလည်းကြားရစိတ်မချမ်းသာစရာတွေဘေးအန္တရာယ်တွေနဲ့ကြုံလို့ ပြန်လာပါတယ်လို့ဆိုတဲ့အကြောင်းလျှောက်တော့မြတ်စွာဘုရားယန္တုတင်တို့အကာအကွယ်လက်နဲ့ရှူမသွားပဲကို အကာအကွယ်လက်နဲ့ရှူသွားမယ်ဆိုရင်ဒါတွေဖြစ်မှာမဟုတ်ဘူးအကာအကွယ်လုပ်ရင်ဒါမျိုးဖြစ်မှာမဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားအကာအကွယ်ဖြစ်ဖို့ဆိုပြီးတော့မေတ္တာတုတ်ကိုဟောပေးလိုက် ဒါကြောင့်မို့မေတ္တာသုံးရဲ့အစမှာမေတ္တာသုံးဖြစ်ပေါ်လာခြင်းအကြောင်းကိုဖော်ပြတဲ့အခါယတနုဘဝတောယက္ခနေဝတတ္တိဘိဒနံယက္ခဆိုတာနတ်တွေကိုလည်းယက္ခလို့ပဲခေါ်တာဗမာပြည်မှာတော့ဘလူးလို့ပြန်ကြတာပေါ့သို့တော့လူတွေပူဇော်ပတ်တာတဲ့တောဆောင်နတ်တောင်ဆောင်နတ်တွေဟာ ကြောက်မဲ့ဖွယ်တွေကိုပြကြတယ်သူတို့မလိုလားဘူးဆိုရင်အေးမေတ္တာဘာဝနာပွားပြီးဟောဒီမေတ္တာတော့ကိုရွတ်မယ်ဆိုလို့ရှိရင်တော့အခုလိုကြောက်เสียအာယုန်တွေကိုပြကြမှာမဟုတ်ဘူးဒါကလုံခြုံစိတ်ချရခြင်းရဲ့တစ်ခုပဲယမိစေဝနုယုံဇံတော်ရတ္တိတိဝမတ္တန္တိတောနေရောညာရောမေတ္တာနှလုံးသားမှာမေတ္တာတရားပွားများအထောက်ကြမယ် မေတ္တာနှလုံးသားနဲ့နေမယ်မေတ္တာတရားဟောပြအထောက်ကြမယ်ဆိုလို့ရှိရင်တော့ဒုက္ခသုဒ္ဓိသုတ်တော်စပပံဂိဉ္စိနပတတိအိပ်စက်တဲ့အခါမှာလည်းချမ်းချမ်းသာသာအိပ်စက်ရတယ်အိယာကနိုးတဲ့အခါမှာလည်းချမ်းချမ်းသာသာနိုးရတယ်ဆိုရင်အကျိုးတွေကိုဖြစ်ပေါ်စေတယ်အဲဆိုလိုတာကမေတ္တာသည်ဘေးရန်နှုံခြင်းဆိုတဲ့အကျိုး နတ်တွေက6လမ်းမှုမပြုတ်ဘူးဆိုတဲ့အကျိုးရဲ့မိမိကိုယ်တိုင်ခံစားရတဲ့ချမ်းသာအိပ်စက်ချမ်းသာလျက်နှိုးစားတဲ့မေတ္တာအကျိုးတွေခံယူရရှိနိုင်တယ်ရသော်ဘုရားကကရဏီယမထကုတလေနာကစပြီးတော့စိတ်နှလုံးအေးချမ်းမှုကို ဖြစ်ပေါ်စေတတ်တဲ့မေတ္တာကျင့်စဉ်ကိုအခြေခံအနေစပြီးတော့ဟောပေးလိုက်ဟောပေးပြီးချက်သားရန်တို့ အဲ့ဒီတောအုပ်ပဲပြန်သွားကြတောအုပ်မဝင်ခင်နဲ့တောအုပ်ဝတ်ကလေးကဟောဒီမေတ္တာတုတရားတော်ကိုရွတ်ဖတ်တယ်ဆိုအားလုံးဆင်ပြေသွားလိမ့်မယ်လို့မိတ်ရှိပြီးတော့ဒီမေတ္တာတုကိုဟောလိုက်တယ်အဲ့ဒါကြောင့်မလို့မေတ္တာတုဟောတဲ့နေ့ဖြစ်လို့မေတ္တာခါတော်နေ့လို့ခေါ်တာနော်အဲ့ဒါကိုမတ်တရားဖြစ်ပြီးတော့ဒီကနေ့မှလည်းပဲ လောကကြီးဟာအန္တရာယ်တွေအမြဲတမ်းများတဲ့အချိန်ဖြစ်လာအန္တရာယ်တွေလွန်များတယ်ဂျာနယ်တွေဖတ်ကြည့်လိုက်မယ်ဆိုလို့ရှိရင်ရာဇဝတ်တွေမှုခင်းတွေကအလွန်များဆိုရင်ရန်ကုန်တိုင်းဒေသကြီးကပိုများတဲ့အဲ့တော့အန္တရာယ်တွေရာဇဝတ်မှုကျွလွန်မှုတွေအလွန်များပြားလာပြီးတော့လောကကြီးကအန္တရာယ်ပြောင်းတဲ့အနေအထားမျိုးရှိလာပြီဆိုရင် ရသော်ဘုရားမိန့်ကြားချက်တဲ့မေတ္တာဘာဝနာပွားများအထုတ်ဖို့ဟာအရေးတကြီးလိုအပ်နေတယ်ဆိုသိတာထင်ရှားတယ်ပေါ့မေတ္တာတရားဟာမေတ္တာတရားနဲ့ကာဝယ်ဆောင်းရှောင်းလိုက်မယ်ဆိုရင် အတွင်းရန်အပြင်ရန်ဒီရန်နှမျိုးအင်းငိမ့်သွားစေနိုင်နောက်ဆုံးမှာမေတ္တာခြုံမလုံးနေဆိုတာ မိမိရဲ့မေတ္တာရှိထားလို့ရှင်အတွင်းရန်ဆိုတာဘာလို့အမုန်းတရားဟာအတွင်းရန်ပဲပေါ့လူတွေရဲ့တဏ္ဍမှာအမုန်းတရားရှိနေသည့်အတွက်ကြောင့်ထိုအမုန်းတရားကိုအခြေခံပြီးတော့အန္တရာယ်တွေဖြစ်ပွားပြီးတော့နေကြတာဖြစ်တယ်ပေါ့အဲ့ဒီအမုန်းတရားကိုမိမိရဲ့နှလုံးသားထဲကရှင်းပြဖို့မေတ္တာဘာဝနာကိုပွားရမယ်တဲ့ရသော်ပြမေတ္တာဘာဝိတ္တဗဒောတတဘာဟာနာယ ဒေါသသမုန်တီခြင်းဆိုတဲ့ဒေါသတရားကိုဘာနာယဖယ်ရှားပြစ်နိုင်ဖို့ရာမေတ္တာဘာဝေတ္တဗမေတ္တာတရားပွားများ ပွားများရမယ်လို့ဟောဒီလိုခေါ်တာရှိတယ်နော်အဲ့တော့အမုန်းတရားဆိုတာကိုယ့်ရင်ထဲမှာဖြစ်တော့အမုန်းတရားရဲ့အန္တရာယ်ကလည်းအလွန်ကြီးမားတယ်လူတွေကအပြင်က အန္တရာယ်ကိုသာကြောက်ကြတယ်ကိုယ့်ရင်ထဲမှာဖြစ်နေတဲ့အမုန်းတရားရဲ့အန္တရာယ်ကပိုပြီးတော့ဒုက္ခပေးတယ် ရှင်နဲ့နှလုံးထဲမှာဖြစ်ပေါ်နေတဲ့အမုန်းတရားကိုရှင်းထုတ်ဖို့ရတော်တော်ခဲရနေမို့ဒါကြောင့်မို့မေတ္တာနဲ့ရှင်းထုတ်တာမုန်းတရားကင်းအောင်ရင်ကြိုးစားရမယ်မေတ္တာပွားများခြင်းအပြင်မိမိရဲ့ရင်ထဲမှာဖြစ်တဲ့အတွင်းရန်လို့ခေါ်တဲ့ဒေါသတရားဒေါသကိုအကြောင်းပြုပြီးတော့ဆက်သွယ်ပြီးဖြစ်ပေါ်လာမယ့်ကိလေသာတွေစိတ်နှလုံးပူလောင်မှုကိုဖြစ်စေတတ်တဲ့ကိလေသာတွေဇက်တိုက်ဖြစ်လာမယ့်အကုသိုလ်တွေ အဲ့ဓာတွေကိုမေတ္တာကရှင်းထုတ်ထားတယ်လို့ဆိုလို့ဒါကြောင့်မို့မေတ္တာနှလုံးသားကိုယ်တဏ္ဍမှာရှိအောင်ကြိုးစားကြဖို့ဝါများအထုတ်ထားကြဖို့အဲ့တော့ဒီနေရာမှာမေတ္တာလို့ဆိုတာဘာကိုခေါ်တာတော့အလွယ်ဆုံးမှတ်ဖို့ရတယ် မေတ္တာဆိုတဲ့စကားလုံးနဲ့မိတ္တဆိုတဲ့စကားလုံးကိုတွဲဖက်ပြီးတော့မှတ်သားထားဖို့မိတ္တဆိုတာမိတ်ဆွေမေတ္တာဆိုတာမိတ်ဆွေရဲ့စိတ်ဓာတ်လို့အဓိပ္ပာယ်ရတယ်မေတ္တာဆိုတာမိတ်ဆွေရဲ့စိတ်ဓာတ်မိတ်ဆွေရဲ့စိတ်ဓာတ်ကဘာလဲမိတ်ဆွေပေါင်းတဲ့တငယ်ချင်းတွေတွေ့ရင် စိတ်ကကြည်နူးတယ်ဝမ်းသာတယ်ပျော်ရွှင်တယ်အကျိုးစီးပွားကိုလိုလားတယ် အဲ့ဒီလိုအကျိုးစီးပွားကိုလိုလားတယ်ဆိုတဲ့မိတ်ဆွေစိတ်ဓာတ်ကိုယ်ရင်နဲ့နှလုံးထဲမှာပွားများအောင်တိုးပွားလာအောင်ကြိုးစားအထောက်အမှာလို့ဒီလိုဆိုအဲ့ဒီမေတ္တာဟာဟိတာကာရလက္ခဏာလို့ဆိုတဲ့အတိုင်းတစ်ဖက်သားရဲ့အကျိုးစီးပွားကိုလိုလားနေတဲ့စိတ်ဓာတ်ကောင်းစားစေခြင်းနဲ့ပျော်ရွှင်စေခြင်းနဲ့ချမ်းသာစေခြင်းနဲ့ သူ့ရဲ့ကောင်းကျိုးချမ်းသာတွေကိုမျှော်လင့်ပြီးတော့ဖြစ်စေခြင်းနဲ့အမုန်းကင်းစင်တဲ့ကောင်းကျိုးကိုဖြစ်စေခြင်းနဲ့စိတ်ဓာတ်မျိုးမေတ္တာလို့ခေါ်တာအဲ့ဒါကဖြူစင်တဲ့မေတ္တာဒီနေ့ခေတ်မှာတော့မေတ္တာဆိုတာကိုတူတူနော်လူငယ်တို့ရဲ့သဘာဝတူတူချစ်ခင်တာကိုလည်းမေတ္တာလို့ခေါ်ကြတယ် သို့သောအဲ့ဒီမေတ္တာကတော့တွေ့တာချင်းတတ်မဲ့ချင်းဆိုတဲ့ပုံမှာ ပို့သွားတယ်သူတဘာဝချင်းအဖြစ်တူသလိုရှိတော်လဲမေတ္တာနဲ့တဏှာဆိုတာကွဲပြားခြားနာမှုရှိတယ်တဏှာဆိုတာကိုယ့်အတွက်စဉ်းစားတာမေတ္တာဆိုတာသူ့အတွက်စဉ်းစားတာကိုယ့်ကိုစဉ်းစားကြည့်သူ့အတွက်လားကိုယ့်အတွက် တဏှာဆိုတဲ့အရာသူ့ကို မြင်နေရလို့စိတ်ချမ်းသာနေတာဟာအဲ့ဒါသူ့အတွက်လားကိုယ့်အတွက်လားဆိုကိုယ့်အတွက်လေကိုပျော်ရွှင်မှုအတွက်သူ့ကိုကြည့်ချင်တယ်သူနဲ့တွေ့ချင်တယ်ကိုယ့်ရဲ့ပျော်ရွှင်မှုကိုတန်ဖိုးထားတာပြောရမယ်ဆိုလို့ရှိရင်မိဘကသာသမီချစ်တယ်ဆိုတာလည်းပဲတဏှာနဲ့ရောထွေးလာတဲ့အခါကျတော့ဒီသာသမီကိုမြင်နေရရင်မိဘတွေဟာနော် သားတို့ရုပ်ရည်တီတာမြည်သာရေးကြီးချမ်းမြတ်တပေါက်ကြကဆိုတဲ့စာပေတွေဖွဲ့ဆိုထားကြသလိုပဲမိဘတို့ရဲ့စိတ်တွေဟာအေးမြသွားတယ်တကယ်တော့ဘယ်တော်ဝါကိုပဲကြည်ကြည်အေးမြနိုင်မှကောင်းတယ်ကိုသားကိုသမီးကြမှာအေးမြတယ်ဆိုတာတဏှာရာကပါတယ်လို့သူတို့ပြောအဲ့ဒီတဏှာရဲ့သဘောဟာကိုယ့်အတွက်စဉ်းစားတာ ကိုသားသမီးကလိမ်ပါပြီဆိုရင်ပို့ပြီးတော့ချစ်ကြတယ်အေးမလိမ်ပါဘူးမိုက်ရင်လည်းချစ်တာပါပဲလူတွေကအဲ့တော့လူတွေဟာသားသမီးကိုသားသမီးနဲ့ဆုံတွေ့နေရလို့ရှင်စိတ်ထဲမှာခြေနှက်နေတဲ့ပီတိကိုလိုလားလို့သားသမီးကိုချစ်တယ်လို့ဒီလိုပြောကြတာအကယ်၍ဒီသားသမီးကကိုယ့် ပျော်ရွှင်ချမ်းမြေ့တဲ့ချမ်းသာဒုက္ခမျိုးစိတ်ချမ်းသာမှုကိုမပေးနိုင်တော့ဘူးဆိုလို့ရှိရင်ဒီသားသမီးချစ်သေးလားဆိုချစ်တော့ဟောသတင်းစာတွေအမွေပြကြော်ညာတာတွေတွေ့ဘူးမှာပေါ့သားသမီးချစ်ရင်ပဲချစ်ရမှာဘာကြောင့်ကျင်ညာတာတော့ဆိုအေးသူ့ရဲ့ချမ်းသာဒုက္ခကိုနှောက်ယှက်ပိတ်ပင်လာပြီဆိုရင်မလိုလားတော့အကယ်၍သာသားသမီးပေါ်ချစ်တဲ့ဆိုရင်ဘာလို့လို့ခွင့်လွှတ်နေမှာပေါ့ မေတ္တာရဲ့သဘောကအဲ့လိုခွင့်လွတ်တာဒေဝဒဟာမြတ်စွာဘုရားပေါ်မှာခေါလုံကန်းလာအလုဆုံးပဲရံအပြုဆုံးပဲသို့တော်မြတ်စွာဘုရားသာတော်ရဟုလာနဲ့ဒေဝဒနှစ်ဦးရှင်ကြည့်လိုက်လို့ရှင်ဓာတ်ညဉ့်ပြမေတ္တာထားနိုင်ဒေဝဒရဲ့အကျိုးစီးပွားလိုလားတယ်ရဟုလာရဲ့အကျိုးစီးပွားကိုလည်းလိုလားတယ်ရဟုလာမို့ပိုသလားလို့မပို့ တစ်ဖက်ဆောင်းနေမရှိဘူးတဲ့တစ်ဖက်ဆောင်းနေမရှိတာဘာကြောင့်လဲလို့ဆိုတစ်ဖက်ဆောင်းနေဖြစ်ခြင်းရဲ့အကြောင်းကလောဘပါတဏှာရာကတစ်ဖက်ဆောင်းနေဖြစ်ခြင်းအကြောင်းအာဂတိလိုက်တယ်ဆိုတဲ့နေရာမှာကြည့်သန္တာဂတိဆိုတာနော်သန္တာဆိုတာဒီနေရာလောဘကိုပြောတာတဏှာလောဘနဲ့လူတွေဟာဓမ္မလမ်းကြောင်းကနေတိမ်ဆောင်းသွားကြဒေါသကြောင့်လည်းပဲဓမ္မလမ်းကြောင်းကတိမ်ဆောင်းတယ် ဘယဆိုတဲ့ကြောက်ရွံ့မှုကြောင့်လည်းပဲတိမ်ဆောင်းတယ်မောဟဆိုတဲ့အမှန်မသိမှုကြောင့်လည်းပဲဓမ္မလမ်းကြောင်းကတိမ်ဆောင်းပြီးတော့တွေ့ဖြီသွားတတ်တယ်သန္တာဂတိဒေါသဂတိဘယဂတိမောဟဂတိတို့ဆိုတဲ့အဂတိဓမ္မလမ်းကြောင်းတိုင်မလိုက်ဖဲနဲ့လမ်းကြောင်းလွဲသွားတယ်လို့သူဆိုတာအဲ့ဒီလမ်းကြောင်းလွဲခြင်းရဲ့အကြောင်းတွေကဘာတွေတုံးဆို ဆန္ဒဆိုတဲ့တဏှာလောဘဒေါသဘုရားကြောက်ခြင်းကလည်းဒေါသပဲမောဟဆိုလိုတာလောဘဒေါသမောဟဆိုတဲ့ဒီတရားစိုးတွေကြောင့်မို့ဓမ္မလမ်းကြောင်းက သွေဖြီပြီးတော့တိမ်းဆောင်းသွားကြတာလို့ဒီလိုပြောလို့ရဖြစ်တယ်အဂတိလိုက်တယ်ဆိုတာအဲ့ဒါရသော်ဘုရားမှာလောဘလည်းမရှိဒေါသလည်းမရှိ မောဟလည်းမရှိတော့ဘယ်လိုလုပ်ပြီးတိမ်းဆောင်းလို့ရတော့မှာတော့ နော်လောဘရှိရင်လေဘသူကိုတော့ပိုချစ်တယ်ဆိုတဲ့နောက်လိုက်တော့ဒေါသရှိလို့ရှိရင်လည်းဘသူကိုတော့မုန်းလို့ဆိုတာဖြစ်တော့ရန်လုတ်တတ်တဲ့လူကိုဘသူကိုတော့ကြောက်လို့လောဘမှမလောဘမှမသိလို့ဆိုတဲ့မောဟဒါမျိုးတွေကမရှိတော့မရှိသည့်အတွက်ကြောင့်အလုံးပေါ်မှာတူညီတဲ့မေတ္တာတရားကိုထားနိုင်တယ်လို့သူဆိုတယ် စိတ်ဓာတ်ဆိုတာလွယ်လွယ်နဲ့တော့မရဘူးလူတွေရဲ့စိတ်ဓာတ်ကဘာနဲ့ဥပမာတူတော့ဆိုရင်မတန့်ဆင်ရသေးတဲ့ရွှေနဲ့အလားတန်တူတယ်မတန့်ဆင်ရသေးတဲ့ရွှေဟာသွားပြီးတော့ချိုးလိုက်ရင်ကျိုးတော့မှာတန့်ဆင်ပြီးတော့ရွှေဟာအညစ်အကြေးတွေကိုတန့်ဆင်လိုက်ပြီးတော့မီးနဲ့ဖုတ်ပြီးပရိစရာတွေလှုပ်တယ်လို့ မိုက်ခွက်ထဲမှာထည့်ထည့်ပြီးတော့မီးဖုံလိုက်မကောင်းတဲ့ကျွတ်ဆက်တဲ့ရောထွေးနေတဲ့ပါဝင်နေတဲ့တသက်တူတွေကိုဖယ်ရှားပစ်ပြီးရွှေသားအစစ်ရသည့်ထီအောင်စ조사လိုက်ပြီးဆိုမှာရွှေဟာနန်းဆွဲလို့ရသည့်ထီအောင်ပျော့ပြောင်းသွားတယ်မကြိုးတော့အဲ့ကြောင့်အဲ့တော့ကျွတ်ဆက်နေတဲ့အရာတွေအလုံးကိုဖယ်ရှားပစ်လိုက်ရွှေသားအစစ်ဖြစ်သွားပြီဆိုရင် အယောင်ကလည်းပိုတောက်လာတယ်ကိုကြိုက်တဲ့ပုံစံတွေကိုလည်းပဲပြင်လို့ရသွားတယ်အဲ့ဒါလိုပဲလူတွေရဲ့စိတ်ဟာ လောဘတွေဒေါသတွေမောဟတွေမာမနာတွေအိတ်ဓာတွေမစ္စရိယတွေဆိုတဲ့တတ္တုတွေရောနေတယ်လို့ရွှေထဲမှာတခြားတတ္တုတွေရောနေတယ်လို့ဘာမှလုပ်လို့မရဘူးကျွတ်ဆက်နေမှာပဲနော်ကျွတ်ဆက်နေသည့်အတွက်ကြောင့်ဘက်လိုက်မှုတွေကလည်းအများကြီးဖြစ်တယ် ဘသူတော့ခင်မင်လို့ဘသူကိုတော့မုံလို့ဘယ်ရာကိုတော့အမှန်မသိလို့ဘသူကိုတော့ကြောက်လို့ဆိုပြီးတော့ဓမ္မလမ်းကြောင်းတွေဟာတိမ်းဆောင်းကုန်တာပဲဖြစ်တယ်ပေါ့အေးအဲ့ဒီလိုပဲလူရဲ့စိတ်ဟာဒီလောဘဒေါသမောဟတွေကင်းသွားပြီဆိုလို့ရှင်တန့်စင်တဲ့ရွှေလေးလိုပဲအလုံးပုံစံဖော်ကြတယ်လို့ဖော်လို့ရတဲ့အနေအထားမျိုးရောက်ရှိသွားတယ် အဲ့တော့မေတ္တာဆိုတာဟာအဓိကအားဖြင့်လောဘကိုဖယ်ရှားတာမဟုတ်ဘဲနဲ့ဒေါသဆိုတဲ့အမုန်းတရားကျွတ်ဆက်နေတဲ့အရာကိုဖယ်ရှားလိုက်တာပဲဖြစ်တယ်။ရှင်တဲ့နှလုံးထဲမှာအမုန်းတရားတော့မရှိတော့မုန်းတရားမရှိတော့တိတ်တဆိတ်ဘာကဝင်လာတတ်တုံဆိုလောဘဆိုတဲ့တဏှာဆိုတဲ့အရာကဝင်ပြီးတော့နှောက်ရှက်တယ်။ဒါကြောင့်မို့ မေတ္တာရဲ့အနီးကပ်နီးတဲ့ရန်သူကတဏှာလို့ပြောတာဆင်ဆင်တူတယ်ဒါကြောင့်မို့တဏှာနဲ့မေတ္တာခွဲလို့မရကြဘူးဖြစ်နေတယ်ပေါ့နော်မေတ္တာရှိမေတ္တာဆိုတဲ့စကားလုံးကအလွန်ဖြူစင်တယ်တဏှာရာဂဆိုတဲ့စကားလုံးကမဖြူစင်ဘူးမဖြူစင်တဲ့စကားလုံးကိုလာသရံတူသည့်အတွက်ကြောင့်ဘုသူမေတ္တာရှိတယ်ဘယ်ဝမေတ္တာရှိတယ်ပြောကြတာပေါ့ တကယ်ကတော့တဏှာရာဂနဲ့ရောနေတဲ့မေတ္တာဒီကျွတ်ဆက်တဲ့မေတ္တာမျိုးကိုလိုချနေသမျှခြေနဲ့နေမှာပဲကိုလိုမကြရင်တော့သွားတော့နော်ဒါကြောင့်မလို့ဒီလောကလူတွေဟာလမ်းခွဲကြတာအဲ့ဒါကြောင့်အကယ်၍မေတ္တာနဲ့ဆိုရင်လမ်းခွဲစရာအကြောင်းမရှိဘူးတဏှာကြောင့်ကိုလမ်းခွဲတာကိုယ့်ရဲ့လိုဘမပြည့်တော့ဘူးဆိုလို့ရှိရင်လမ်းခွဲသွားပြီအဲ့ကြ ဒါကြောင့်မို့မေတ္တာဆိုတဲ့စကားလုံးနဲ့တဏှာဆိုတဲ့စကားလုံးဟာအနိကဒီသဘာဝချင်းနိကနေတော်လဲပဲအမတမကွဲပြားခြားနာတယ်ကွဲပြားခြားနာတယ်ဘယ်လိုနည်းနဲ့ကွဲပြားခြားနာသလဲဆိုရင်မေတ္တာဆိုတာသူ့အတွက်တဏှာဆိုတာကိုယ့်အတွက်တဏှာကစဉ်းစားတာကိုယ့်အတွက်ပဲစဉ်းစားမယ် မေတ္တာကကိုယ့်အတွက်ကိုမစင်စားဘူးသူ့အတွက်ကိုစင်စားတာသူအစဉ်ပြေပါသည်ဒါကမေတ္တာဘာပဲဖြစ်ဖြစ်ငါသဘောချဆိုတာကြတဏှာကိုယ်လိုချကိုယ်စိတ်တိုင်းကြဖြစ်ခြင်းအဲ့ဒါဆိုရင်တဏှာတဏှာဆိုလို့ရှိရင်တော့ဘယ်တော့မှထာဝရထိမ့်သိမ်းထားနိုင်စွာမရှိဘူးသူကိုယ်ကအစွန်းရောက်နေတဲ့အရာတစ်ခုပဲဒါကြောင့်မို့ အစွန်းမရောက်တဲ့တိမတ်နေတဲ့မေတ္တာစစ်စစ်ရအောင်ကြိုးစားအထောက်အောင်မေတ္တာစစ်စစ်ရမှဒေါသဆိုတာပယ်ရှားနိုင်တယ်လောကမှာမေတ္တာလိုလိုနဲ့တဏှာဝင်လာပြီဆိုရင်ဒေါသဖြစ်ဖို့လည်းအလွယ်လေးပဲတဏှာရှိရင်ဒေါသဖြစ်လာတတ်တယ်အလိုကြရင်တဏှာအလိုမကြရင်ဒေါသဒီလိုလာတာဟုတ်ကိုလိုကြနေသမျှတော့จิตတ်နေမှာ အလိုမကြဘူးဆိုတာနဲ့ဒေါသဝင်လာအေးလူတွေရဲ့စိတ်အင်တန်မှခွဲခြားရတဲ့ခက်တဲ့နေထားရှိတယ်ဒါကြောင့်မို့မြတ်စွာဘုရားမေတ္တာပွားတဲ့အခါမှာတဲ့မေတ္တာနဲ့အလားသဏ္ဍာန်တူတဲ့တဏှာကဝင်ရောက်ပြီးတော့လှည့်စားသွားတယ်လှည့်စားသွားတယ်ရာဂောမေတ္တာယဝိဇ္ဇိတိ ရာဂောရာဂဆိုတဲ့တဏှာလောဘဟာမေတ္တာယမေတ္တာပုံပန်းတရံနဲ့ဝိသေတိလှည့်စားသွားရတယ်လောကကြီးကိုလှည့်စားခံနေရတယ်အဲ့ဒါကြောင့်မလို့ရာဂဆိုတာဖယ်ရှားပစ်ပြီးတော့တကယ်မေတ္တာစစ်စစ်ရအောင်ပွားများအထောက်ကြရမှာဖြစ်တယ်မေတ္တာဆိုဒီမှာသူ့အကျိုးစီးပွားကိုလိုလားတာတစ်ဖက်သားရဲ့အကျိုးစီးပွားကိုလိုလားခြင်းတက်တက်တာဖြစ်တယ်ကိုယ့်အတွက်မစင်စားဘူး တစ်ဖက်သားအဆင်ပြေပါစေဆိုတဲ့ပွားများတဲ့မေတ္တာမျိုးအဲ့တော့သူ့ရဲ့ဆန့်ကျင်ဘက်ကဘာလို့ဝေးတဲ့ရန်သူက အမုန်းတရားပဲမေတ္တာထားလိုက်ပြီဆိုရင်ကိုယ့်ရင်ထဲမှာရှိတဲ့အမုန်းတရားကင်းသွားအမုန်းတရားကင်းစင်တဲ့နှလုံးသားကိုမေတ္တာကမှတိဆောက်ပေးနိုင်တာဖြစ်တယ်ပေါ့အေး မေတ္တာကတိဆောက်ပေးတဲ့အမုန်းတရားကင်းတဲ့နှလုံးသားပိုင်ရှင်ဟာအတွင်းယံကတော့ဒေါသဆိုတဲ့အတွင်းယံသူတဏ္ဍမှာခြုံငိမ့်သွားပြီခြုံငိမ့်သွားသည့်အတွက်ကြောင့်အတွင်းယံအတွက်သူဟာအန္တရာယ်မရှိတော့ဘူးအပြင်ယံကတော့ပြောလို့မရဘူးသို့တော့အပြင်ကအန္တရာယ်ပြုတာကိုလည်းဒီမေတ္တာကာကွယ်ပေးနိုင်တယ်လို့သူဆိုတယ်နော်ပြင်ကအန္တရာယ်ပြုတာကိုလည်းကာကွယ်ပေးနိုင် မိမိကိုယ်တိုင်ကစစ်မှန်တဲ့မေတ္တာနဲ့တစ်ဖက်သားကိုဆက်ဆံပြီးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတဖြည်းဖြည်းမိမိရဲ့မေတ္တာစွမ်းအားအရှိန်ဟပ်ပြီးတော့သူဟာလည်းမိမိပေါ်မှာနောက်ဆုံးခြေနဲ့လက်ခံလာတဲ့အနေအထားမျိုးရရှိလာနိုင်တယ်။နိုင်ငံခြားတိုင်းပြည်တစ်ခုကိုသွားရောက်အလုပ်လုပ်တဲ့ဒကမာကြီးတရားကရှောက်ဖူးတယ်။ နိုင်ငံခြားမှာလှုပ်လှုပ်တဲ့အခါမှာအလုပ်တူလုပ်ရတဲ့နိုင်ငံခြားသူတယောက်ကသူ့ကိုအမြဲတမ်းရန်လုပ်တယ်တဲ့ဘယ်လိုမှသိခံပေါင်းသိလို့မရဘူးနောက်ဆုံးကြတော့စိတ်နှလုံးဒုံဒုံချပြီးတော့သူ့ကိုမေတ္တာပဲပွားတယ်မေတ္တာပွားတဲ့အခါကျတော့ကြာရှည်စွာပွားလိုက်လို့လင်းကလာလောက်နေလိုက်တဲ့အခါမှာအဆင်ပြေပြီးတော့ ရင်းနှီးတဲ့မိတ်ဆွေအဖြစ်ရောက်သွားတယ်လို့ဆိုလိုတယ်ဒါသူလက်တွေ့ရှိတာပြောဦးတယ်အဲ့တော့လောကမှာဒီလိုလက်တွေ့ရှိတာတွေလည်းရှိပါတကယ်မေတ္တာကအောင်မြင်မှုကိုရတယ်ဆိုတာတော့မှန်တယ်တခဏလေးမှာတော့မေတ္တာကရှုံးသေးအောင်ရောအဲအာမကောင်းသေးရင်တော့သူကခံစစ်သဘောမျိုးဖြစ်သည့်အတွက်ကြောင့်သူကရှုံးတယ်လို့လို့ဖြစ်ကောင်းဖြစ်လိမ့်တာမန်လူတွေရဲ့လက်ထဲမှာ နေရာမှာကြည့်ပဲဆိုရင်မေတ္တာဟာအရှုံးသမားလို့လို့ထင်ကြလိမ့်လူကဒေါနဲ့မောနဲ့တစ်ဖက်သားမလှုပ်နိုင်အောင်ရန်လုံနိုင်မှသူကအနိုင်ရတယ်ထင်တာကိုအေးမေတ္တာနှလုံးသားဆိုတာအမြဲတမ်းငြိမ်သက်အေးချမ်းစွာ တုံ့ပြန်မှုကင်းတဲ့အရာဖြစ်တယ်အဲ့ဒီမတုံ့ပြန်မဲနဲ့ငြိမ်းချမ်းအောင်ဖြစ်စေတတ်တဲ့မေတ္တာရဲ့အောင်မြင်မှုကမှသာဝရအောင်မြင်မှုလို့ဒီလိုခေါ်နိုင်တယ်ပေါ့ ဒါကြောင့်မို့မေတ္တာခါတော်နေ့မှာမိမိတို့ရဲ့မေတ္တာနှလုံးသားကိုအခိုင်အမာတည်ဆောက်ထားကြဖို့လိုအပ်တယ်လို့သူတို့ဆိုတာပေါ့နော်မေတ္တာရဲ့အနိကယံသူကတဏှာရာက လောဘမေတ္တာရဲ့ဝေသောယံသူကဒေါသလို့အနိယံသူဝေယံသူ နီးတဲ့ရန်သူဆိုတာကိုယ်နဲ့အတူတူနေသည့်အတွက်ကြောင့်ရန်သူမှမသိတတ်ဘူးမသိပသာဝင်ရောက်လာတတ်တယ်အင်တာမသူကဖြည့်ဆည်းတယ်အနုနီးနဲ့ဖြည့်ဆည်းတယ်လို့ခေါ်တယ်ဟောအနုနီးနဲ့ဖြည့်ဆည်းတာရန်သူမှကိုမသိအောင်အနုနီးနဲ့ဖြည့်ဆည်းတယ်တဏှာကမေတ္တာရောင် ဆောင်ပြီးတော့ဖြည့်ဆည်းလိုက်လို့ရှိရင်လူတွေရဲ့တဏှာမှာမေတ္တာအစစ်ဟာပျက်စီးသွားတယ်ပျက်စီးသွားလို့သူရလိုက်တာက တဏှာရာဂပဲရလိုက်တာဖြစ်တယ်ပေါ့အေးမေတ္တာနဲ့လုံးဝဆန့်ကျင်ဘက်ကတော့ဒေါသပဲအမုန်းတရားဒေါသဆိုတာအမှန်တမ်းမေတ္တာနဲ့ဆန့်ကျင်ဘက်ကြီးဖြစ်လို့သိတာတယ်ဒါကြောင့်မို့အဝေးကယန္တုလို့ပြောတာအဝေးယန္တုကကွဲပြားခြားနားမှုသိတာထင်ရှားလို့ဝေးသောယန္တုလို့ဒီလိုစာပေကျမ်းကမှာအဲ့လိုဆိုတာဒါကြောင့်မို့လို့လေမြတ်စွာဘုရားက မေတ္တာဘာဝေတ္တပဒေါသတပဟာနာယဒေါသတအမုန်းတရားဆိုတဲ့ဒေါသပဟာနာယဖယ်ရှားပြစ်ဖို့ရမေတ္တာမေတ္တာကိုဘာဝေတ္တပမိမိရဲ့တဏ္ဍာမှာဖြစ်ပွားစေရမယ်ဟုတ်ပြီမေတ္တာကိုဖြစ်ပွားစေဖို့အတွက်ဘာတွေလုပ်ရမလဲဘယ်လိုဖြစ်အောင်လုပ်ရမလဲမေတ္တာပွားတာဟာအလုံးကိုခြုံငုံပွားတဲ့မေတ္တာပွားလေးရှိတယ် ဆံရအောင်မေတ္တာကိုဒီပုဂ္ဂိုလ်တဦးပေါ်မှာအခြေစိုက်ပြီးတော့ဆံရသည်ထိအောင်တမာတိကိုထူထောင်တဲ့ပွားပေးပွားတဲ့မေတ္တာမျိုးတွေရှိတယ်ပုဂ္ဂိုလ်တူကိုအခြေစိုက်ပြီးတော့ဇံရသည်ထီအောင်ပွားတဲ့မေတ္တာမျိုးကြတယ်သူကတမာတိတမထကျင့်စဉ်တစ်ခုဖြစ်ရောက်သွားတာ တရားထုတ်တယ်ပုံစံမျိုးထုတ်ရမှာဖြစ်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့အလုံးကိုခြုံငုံပြီးတော့အလုံးဆင်ပြေကြပါစေချမ်းသာကြပါစေအကောင်းတွေကြီးပဲတွေးကြပါစေအဆိုးနဲ့မကြုံကြပါစေနဲ့လို့အလုံးကိုအာယုပြုပြီးတော့ပွားတဲ့မေတ္တာဟာတမာတိကိုဦးစားပေးပြီးတော့ပွားတာမဟုတ်ဘဲနဲ့နော်ကိုယ့်ရဲ့စိတ်ထဲနှလုံးထဲမှာ မေတ္တာနှလုံးသားကိုကိုယ့်ရဲ့နှလုံးသားထဲမှာမေတ္တာဓာတ်စွမ်းအားကိုတည်ဆောက်ခြင်းသာဖြစ်တယ်ပေါ့အဲ့တော့မေတ္တာကိုတပဋ္ဌာချင်းစစ်တစ်ခုအနေနဲ့ပွားတော့မယ်ဆိုရင်ဘယ်လိုပွားရဘယ်လိုပွားရမလဲလို့ကပ္ပဋ္ဌာအထုတ်တာပဲကပ္ပဋ္ဌာအထုတ်ပြီဆိုလို့ရှိရင်အာယုတစ်ခုကိုရွေးချယ်ရခုလုတ်တော့မယ်ဆိုရင်အလုတ်တစ်ခုမှာ object လို့ခေါ်တယ်အာယုကိုရွေးချယ်ရ မေတ္တာမှာရွေးချယ်ဝိပဿနာတရားအထုတ်ရင်ယုံနဲ့နံကိုတွေ့အောင်ရှာအဲ့ဒီပုံမှာပွားတပဋ္ဌာချက်စစ်တစ်ခုကိုကျင့်တော့မယ်ဆိုလို့ရှိရင်ကတိုင်းပဲဖြစ်စေနော်ပထဝီယဝဒေဇဝါယောဆိုတဲ့ဓာတ်၄ပါးကတိုင်းပဲဘူတာကတိုင်းပဲဖြစ်စေဒီအစင်းရောင်ကတိုင်းပဲဖြစ်စေတစ်ခုခု အခြေစိုက်စရာတခုလောက်အောင်ဖြစ်တယ်ပေါ့အဲ့တော့မေတ္တာကဘယ်မှာအခြေစိုက်တော့ဆိုသရဝါပေါ်မှာအခြေစိုက်ရတရှိသရဝါပေါ်မှာမေတ္တာပွားမှာတိပ္ပညိသွားပြီးမေတ္တာပွားလို့မရဘူးနော်တိပ္ပင်ကိုမေတ္တာပွားလို့မရဘူးတက်မဲ့တွေကိုသွားပြီးမေတ္တာပွားလို့မရဘူးတောတောင်ရေမြေတွေရှင်သန်ကြပါစေလို့သွားမေတ္တာပွားလို့လည်းမရဘူး သက်ရှိတရားဖြစ်ရမယ်သေသွားတဲ့ပုဂ္ဂိုလ်ကိုလည်းမေတ္တာပွားလို့မရဟိုဘဝရောက်နေတာကိုတော့အဲ့ဒီဘဝနဲ့သိရင်တော့ပွားလို့ရတယ်ပေါ့သေသွားတဲ့လူကိုဒီဘဝပုံစံကြည့်ပြီးပွားလို့မရဘူးလို့ပြောတာအဲ့တော့မေတ္တာပွားတော့မယ်ဆိုလို့ရှိရင်ဒီ focus လုပ်ဖို့မိမိဥတီချက်ထားဖို့ ရှုွက်တစ်ခုကိုရှာရမယ်ရှာတဲ့အခါမှာတရားဝါကိုပဲရှာတရားဝါကိုရှာတဲ့အခါမှာပညာသားပါတယ်အလွယ်တကူနဲ့တိမ်ဆောင်းသွားနိုင်တာမို့အမျိုးသားဆိုလို့ရှိရင် အမျိုးသမီးကိုသွားမရှာနဲ့လမ်းချော်သွားနိုင်အမျိုးသမီးကလည်းအမျိုးသားတယောက်ကိုမေတ္တာပို့မယ်လို့သွားမကြိုးစားနဲ့ လမ်းချော်သွားနိုင်တယ်အဲ့တော့ကိုရှာတဲ့ object မေတ္တာပို့မဲ့ပုဂ္ဂိုလ်သည်တက်ရှိဖြစ်ဖို့လိုတယ်အမျိုးသားဆိုရင် အမျိုးသားချင်းမိတ်ဆွေယဉ်ကျေးသူဖြစ်ရအမျိုးသမီးဆိုအမျိုးသမီးချင်းယဉ်ကျေးခင်မင်သူဖြစ်ရဘာကြောင့်ယဉ်ကျေးသူရွေးရတယ်လဲဆိုရင်မေတ္တာတိဆောက်ဖို့လွယ်အောင်လို့ယဉ်ကျေးပြီးသားဆိုတော့မေတ္တာကပြိုးပြီးသားဖြစ်နေလေ အတော့မို့ဆိုပြိုးဝင်သွားပြီးပြိုးနေအောင်လို့ဖြစ်နေခုကပြိုးပြီးသားဆင်နဲ့မေတ္တာအခြေခံပြီးသားဖြစ်နေဒါကြောင့်မို့ဆင်နဲ့ပြိုးပြီးသားကိုယ်နဲ့ခင်မင်ရင်းနှီးတဲ့မျိုးသမီးဆိုမျိုးသမီးချင်းမျိုးသားဆိုမျိုးသားချင်းအဲ့ဒီလိုပုဂ္ဂိုလ်ကိုရွေးချယ်လိုက်ရွေးချယ်ပြီးတဲ့အခါမှာအာယုန်ထဲမှာသူ့ရဲ့ပြုံးရွှင်တဲ့မျက်နှာလေးကို အာယုန်ထဲမှာပေါ်လာအောင်စိတ်ထဲမှာ မြင်လာအောင်ကြည့်ကြည့်ပြီးတဲ့အခါမှာချမ်းသာပါစေစင်ပြေပါစေကိုကြိုက်တဲ့စကလုံးတစ်ခုနဲ့ဘေးရန်ကင်းပါစေတစ်ခုခုပဲဆိုရုံပဲเนาะစင်ပြေပါစေချမ်းသာပါစေဆိုတဲ့စိတ်ဓာတ်ကိုသူပျော်ရွှင်ပါစေဆိုတဲ့အတွေးလေးတွေကိုထပ်တလဲလဲအဲ့ဒီမျက်နှာရဲ့ကလေးကို မျက်စိစိတ်ထဲမှာပုံဖော်ပြီးတော့မေတ္တာစိတ်တွေထပ်ထပ်ဖြစ်နေအောင်လုပ်အောင်စိတ်တွေတောင်တွေးမြောက်တွေးမတွေးရဘူးသူမျက်နှာကိုကြည့်ပြီးတော့ပြုံးရှင်တဲ့မျက်နှာလေးပေါ်မှာမေတ္တာကိုတခုပြီးတခုပြီးတစ်ခါပြီးတစ်ခါတစ်ခါပြီးတစ်ခါအချိန်ချင်းထပ်ထပ်ဖြစ်နေအောင် လုပ်တာကိုဘာဝနာလို့ခေါ်တယ်ဘာဝနာဆိုတာဖြစ်စေတတ်တာနဲ့တိုးတက်ပွားများလာအောင်လုပ်တာကိုဘာဝနာလို့ပြောတယ် အဲ့လိုအချိန်ချင်းထပ်ထပ်သူ့မျက်နှာစိတ်ထဲမှာစွဲနေအောင် ကြည့်ပြီးတော့ဆင်ပြေပါစေချမ်းသာပါစေဆိုတဲ့စိတ်ဓာတ်ကိုအမြဲတမ်းပွားနေရမျက်စိတဲကသူ့ကိုမထွက်တော့ဘူးစားလဲအတူတကွသူ့နဲ့ပဲအိတ်လဲသူ့မျက်နှာကိုမြင်နေတယ်သွားလာနေလဲသူ့ကိုပဲမြင်နေတယ်ဆိုတဲ့အဲ့ဒါလောက်ထိအောင်ဆွဲသွားသည်ထိအောင် impression ကောင်းအောင်လုပ်ရမယ်ဆိုလိုတယ်နော်အဲ့ဒီကြမှာတမာတိဆိုတာရမှာလေ focus လုပ်မှာတမာတိရတာအဲ့ဒီတမာတိပေါ်မှာအခြေစိုက်ပြီးတော့မေတ္တာစိတ်ကိုအခိုင်အမာတည်ဆောက်တာအဲ့တော့သွားလဲအတူတူစားလဲအတူတူနေလဲအတူတူအိတ်လဲသူနဲ့အတူတူလို့ဆိုတဲ့စိတ်ရခံစားမှုတွေဖြစ်လာပြီးတော့အပြစ်ကင်းစင်တဲ့တန့်စင်တဲ့မေတ္တာဓာတ်တွေသူ့ပေါ်မှာ ထားနိုင်ပြီ ဆိုလိုက်ပြီဆိုလို့ရှင်အဲ့ဒါဟာဆိုင်အင်္ဂါတွေနဲ့ညီညွတ်သွားပြီဆိုရင်ပထမဇန်ရတယ်လို့ခေါ်တယ်ပေါ့ပထမအစစ်တော့ဇန်ရတာဆိုတာနဲ့ပြန်မလို့မကြိုးစားနဲ့ဒီဇန်ပြန်သေးတာမဟုတ်သေးဘူးเนาะဘယ်ချိန်ဝင်စားဝင်စားဖြတ်ခနဲ့သူပြန်တာမြင်ပြီးဒီဒီစိတ်ဓာတ်ပေါ်လာတယ်အဲ့ဒါဇန်ရတယ်လို့ခေါ်တယ် အဲ့ဒီကနေတဆင့်ဒုတိယဇန်တက်နိုင်တယ်တတိယဇန်ထိအောင်တက်နိုင်တယ်တတိယဇန်ဆိုတာပီတိနဲ့သွားတဲ့ဇန်မျိုးအဲ့ဒီဟိုဘက်တော့သူကတက်လို့မရဇန်30တက်လို့ရတယ်မေတ္တာအဲ့ဒီလိုထိအောင်ဆံရသည်ထိအောင်ပွားထားတဲ့မေတ္တာမျိုးအဲ့ဒီမေတ္တာမျိုးဟာကိုယ့်အတွက် သွားလဲဒီမေတ္တာနဲ့ပဲသွားတယ်နေလဲဒီမေတ္တာနဲ့ပဲနေတယ်ဆိုတဲ့အနေအထားမျိုးတစ်ခုဖြစ်လာအဲ့ဒါကိုစာပေကျမ်းကမှာရသော်ဘုရားကဟောတယ်မေတ္တာယဘိက္ခွေအာတိဝိတာယဘာဝိတာယဘုဒ္ဓိကတာယญาတိကတာယဝဋ္ထုကတာယပရိစိတာယသူတမရတ္ထာယဆိုစကလုံးနေနဲ့ဖော်ပြအဲ့ဒီလိုမေတ္တာကိုစပြီးတော့လုပ်တယ်တိုးပွားလောင်လုပ်တယ်အချိန်ချင်းထပ်ထပ်လုပ်တယ် ဘလောက်ကြောင်လုံးတယ်ဆိုတာမပါဘူးအကြာကြီးလုံးနော်အဲ့ဒီစိတ်ဓာတ်နဲ့ရင့်တန်နေအချိန်မီဝင်စားလို့ရအောင်ယာနိကတာယကိုစီးသွားတယ်ဘယ်နေရာသွားသွားသူနဲ့သွားတယ်ဆိုတော့ဘယ်နေရာသွားသွားကားလေးနဲ့သွားတယ်လို့ပဲဘယ်နေရာသွားသွားမေတ္တာနဲ့သွားနေတယ်ဟောယာနိကတာယဝဋ္ထုကတာယဘယ်နေရာမှာပဲဖြစ်ဖြစ် ကိုယ့်အတွက်အခြေပြုစရာတစ်ခုအနေနဲ့ထားတယ် သူတမာရတ္တာယစနစ်တကျကိုအထုတ်ထားတယ်ပရိစိတာယအချိန်ပေါင်းမြောင်များစွာရက်ပေါင်းကြာမြင့်စွာလေ့လာအထုတ်ထားတယ်အဲ့ဒီမေတ္တာစိတ်ဓာတ်ကိုယ်တဏ္ဍမှာအခိုင်အမာရပြီဆိုရင်တဲ့မေတ္တာအကျိုး7မျိုးစွာရမယ်။တမန်လေးအတဝေတ္တအဝေရာဟောတုလေးနဲ့တော့မရသေးဘူးเนาะ။အဲ့ဒီလိုမေတ္တာမျိုးပြောတာမဟုတ်ဘူး မြတ်စွာဘုရားအခုလိုဇန်အတိုင်းတာထိအောင်အင်အားကောင်းတဲ့မေတ္တာရပြီဆိုလို့ရှိရင်ဘာဖြစ်လဲဒုက္ခသုပတိအိပ်ဆဲရတဲ့အခါမှာနော် sound sleep လို့ပြန်အိပ်ဆက်တယ်ပျော်ပျော်ရွှင်ရွှင်အိပ်လို့ကောင်းတယ်ဒုက္ခသုပတိချမ်းသာအိပ်ဆက် ဒုက္ခံပပုစတိချမ်းသာလျက်နိုးအိယာကလည်းချမ်းသာတယ်အိယာကနိုးလာလို့ရှင်လည်းကြီးကြီးကျက်တက်မဖြစ်ဘူးချမ်းသာတယ်အိတ်နေတော့လည်းပဲအိမ်မဆိုးတွေကင်းတယ်ဟောဘာချောင်လဲလို့ဆိုရင်ထဲမှာအမုန်းတရားမရှိတော့ပဲဖြစ်တယ်ပေါ့ကိုယ်ရင်ထဲမှာရှိတဲ့အမုန်းတွေအလုံးရှင်းပလိုက်တယ်လောကလူတွေကအမုန်းတရားကိုရင်ထဲမှာထည့်ထားတယ် မာမနာတွေထည့်ထားတယ်ဝါတွေထည့်ထားဓာတွေထည့်ထားနှလုံးသားရဲ့တန်ရှင်းမှုကမဖြစ်ကြဘူးမဖြစ်သည့်အတွက်ကြောင့်ချမ်းသာအိတ်ဆက်ချမ်းသာလျက်တို့အိမ်မဲဆိုးကင်းဆိုတာတွေမရဘူးမရဘူးတမန်အဝေရာဟွန်တုမေတ္တာပို့အိတ်တယ်ဆိုရုံလေးနဲ့မရဘူးเนาะဒီအကျိုးတွေရမှာမဟုတ်ဘူးဒီအကျိုးတွေရခြင်းအခုပြောသလို ဒီခိုင်မာစွာတိဆောက်ထားတဲ့မေတ္တာတတ်ရှိဖို့လိုအပ်တယ်လို့သူတို့ပြောတာမြတ်စွာဘုရားဟောထားတဲ့တရားတော်ဒီထိအောင်ပြောထားတာเนาะအဲ့တော့တမ္မာမေတ္တာလေးနဲ့မေတ္တာအကျိုး7မျိုးဆိုပဲရမှာမရနိုင်အဲ့တော့ဒီမေတ္တာကိုစနစ်တကျအခိုင်အမာတိဆောက်တဲ့အခါမှာအခုလိုအကျိုးတွေရလာတယ်ဒါတွေမကဘူး ချမ်းသာအိတ်ဆက်ချမ်းသာလျင်တို့အိမ်မဆိုးခင်စောင့်ခြင်းနှမြနတ်တွေကလည်းဆုံးရှုံးတယ်ဒေဝတာရခန္တိဘာကြောင့်ဆုံးရှုံးတာတော့ဆိုမေတ္တာနှလုံးသားပိုင်ရှင်ရဲ့ဒီဓာတ်ကူးမှုဓာတ်ဆိုတာကူးတတ်တယ်ပေါ့အယောင်ဟတ်တယ်ဓာတ်ကူးတယ်ဆိုတာကြည့်လေနေဦးထဲလာတဲ့ကတစ်ပင်အောင်ဝင်လိုက်ရင်အေးမတော်ဘူးလားအဲ့ဒါဓာတ်ကူးတာပဲ ။တစ်ပင်ရဲ့အရှိန်ဝါကိုစီရောက်တာ။ဒီလိုဆိုလိုတာနော်။မေတ္တာဓာတ်ကူးသွားတယ်။မေတ္တာဓာတ်မေတ္တာနှလုံးသားပိုင်ရှင်ရဲ့မျက်နှာကြည်လင်အေးမြနေတာဖြစ်သောကြောင့်သူနဲ့တွေးလိုက်ရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမြင်လိုက်တာနဲ့သူရောက်လာတဲ့နဲ့စိတ်နှလုံးအေးချမ်းမှုတွေကဓာတ်ကူးသွားတယ်။ဒါကြောင့်မို့လက်တွေကလည်းလှူလာပြီးတော့သူ့ကိုဆောင်းလျှောက်ကြတယ်။ဆောင်းလျှောက်တယ်ဆိုတာ မိတ်ဆွေအချင်းချင်းစောင့်ရှောက်တဲ့ပုံစံမျိုးကိုပြောတာနော်နတ်ကိုသွားဂျူတီချလို့ပဲရမှာတော့သွားပြီးတော့ security ငှားပြီးတော့နတ်ကိုတို့အိမ်လာစောင့်မှာလို့ဘယ်စောင့်နေမှာတော့နတ်ကသူကသူသူစိတ်ကိုကဒီလူပေါ်မှာခင်မင်းနေလို့အလို့လျောက်စောင့်ရှောက်ပေးတာမျိုးဆိုလို့ဒေဝတာရခန္တိစောင့်ရင်းနတ်များ လူသားလဲချစ်ဆိုသူနဲ့တွေ့တဲ့ပုဂ္ဂိုလ်တိုင်းဟာလည်းသူမျက်နှာကြည့်ပြီးတော့အလုံးကခြေနှက်ကြတယ်ခင်မင်းကြတယ်လူသားလေးချစ်လူသားချစ်တော့နတ်ကလည်းနတ်လဲချစ်လျက်လက်နဲ့စိတ်ပြီးပြီးသည့်တပြားအဲ့ဒါလို့မေတ္တာကို အခိုင်အမာပွားထားတဲ့ပုဂ္ဂိုလ်မေတ္တာစွမ်းအားတွေပြန့်နေတဲ့အချိန်မျိုးဆိုလို့ မေတ္တာနှလုံးသားတွေထုံမှန်းနေတဲ့အချိန်လေးမှာရန်သူတယောက်ကဝင်ပြီးတော့တခုလုံးမယ်ဆိုလို့ရှိရင်အဲ့ဒီလက်နဲ့ဟာကိုယ်စီပြောက်ဘူးလို့ဆိုလို့တယ်။တာမန်မေတ္တာပို့တဲ့လူတယောက်ကို ပြောတာမဟုတ်ဘူးနော်။အဲ့ဒီလိုမေတ္တာစိတ်ဓာတ်အခိုင်မာရှိနေပြီဆိုလို့ရှိရင်လက်နဲ့စိတ်ပြီးပြီးသည့်တပြားအဲ့ဒါနဲ့ပတ်သက်ပြီးဝတ္ထုလေးတစ်ခုထုတ်ဖို့ပြောထားတာရှိတယ်။ဒါက မိခင်ဆိုတဲ့မေတ္တာနွားမကြီးဒီကောင်ကနှုတ်ဆိုနွားလေးကိုနှုတ်တိုက်နေတာနှုတ်တိုက်နေတယ်ဆိုမှသူ့မှာမေတ္တာအပြည့်နဲ့နော်မေတ္တာအပြည့်နဲ့တိုက်ကျွေးနေတဲ့အချိန်လေးမှာမုတ်ဆိုးကနွားမကြီးကိုလှန်နဲ့ထိုးလိုက်တာတဲ့အာရှိပါရှိထိုးလိုက်တာလှန်ကြီးကပြော့ခွေကျသွားတယ်လို့ဆိုဟောအဲ့နွားမကိုလှန်မစူးလို့ဆိုလို့ဘာကြောင့်လဲဆိုမေတ္တာဆွမ်းအားလို့ဒီလိုပြောတယ် စာပေကျမ်းကမှာဆိုထားတာရှိတယ်အဲ့ဒါလို့မေတ္တာအတွက်လွှမ်းခြုံထားတဲ့အချိန်မှာဆိုလို့ရှိရင်လက်နဲ့စိတ်မီးပြီးသည့်တပြားအစိတ်ကလည်းကိုယ်မသိနိုင်ဘူးမီးလည်းကိုယ်မလောင်နိုင်ဘူးလို့ဆိုလို့တယ်အန္တရာယ်တွေကတော့ကင်းတယ်မျက်နာရှင်ကြည်တည်ကြည်နှလုံးမေတ္တာပွားထားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာအမြဲတမ်းကြည်လင်းနေတယ်စိတ်ကလည်းအမြဲတမ်းပဲတည်ငြိမ်နေအေးချမ်းနေ သေဆုံးမတွေ့ဘဝတစ်ခုဆုံးသက်ရမည်ဆိုလို့ရှိရင် မေတ္တာနှလုံးသားပိုင်ရှင်တယောက်ဟာပြုံပြုံလေးနဲ့သေနိုင်တယ်ပေါ့ဒါလိုဆုံးလို့တယ်တွေ့တွေ့ဝေဝေသေရတာမဟုတ်ဘူးမှားစရာရှိတာတွေမှားပြောစရာတွေရှိတာပြောပြီးအိတ်လိုက်တယ်လို့သေသွားတာမျိုးလို့ဆိုလို့တယ်ဘာမသိညာမသိနဲ့မိမောသေးရတဲ့အသေးမျိုးမဟုတ်ဘူးလို့ဆိုလို့သေဆုံးမတွေ့သေဆုံးလို့ရှင် တွေ့ဝေပြီးတော့မသေးရဘူးလို့ဆိုလို့ သေလင်ပြမဖြစ်တတ်စွာဇာရလို့ရှိရင်တော့ပြမပြည့်ထီအောင်ရောက်မယ်လို့ဒါမေတ္တာအကျိုး7မျိုးအင်္ဂုတ္တလာမေတ္တာတုတ်တံမှာဟောတဲ့တရားเนาะအဲ့ဒါလို့မြတ်စွာဘုရားကယဟန်တော်တွေကိုမေတ္တာပွားမေတ္တာပွားပြီးတော့တော်တဲ့ဝင်သွားလို့ရှင်အန္တရာယ်ကင်းလိုက်မယ်လို့ဆိုတာဘုရားဟောတဲ့အတိုင်းအဲ့ဒီကိုတော်တွေဟာမေတ္တာပွားပြီးတော့မေတ္တာတို့ကိုရွတ်ဖတ်တရေဆယ်ပြီးတော့ မေတ္တာအတိုင်းကျင့်စဉ်အတိုင်းကျင့်ကြတဲ့အခါမှာဘာဖြစ်တုံးဆိုဒီတစ်ခေါက်မတော့အတော်ကိုအစဉ်ပြေသွားနတ်တွေကတောကောင်တွေရဲ့အော်ဟစ်တန်တွေမကြားရအောင်အတန်တွေမကြားရအောင် ကာကွယ်ပေးတယ်တောတွေတန်ရှင်းနေအောင် အန္တရာယ်ပြုမဲ့အကောင်တွေမလာအောင်ကာကွယ်ပေးတယ်ရဟန်းတွေလာတာကိုလိုလားတယ်ပြန်သွားမှတောင်စိုးရိမ်နေတယ်သူတို့ချင်းချင်းလည်းစီလုံးညီညွတ်မှုတွေရှိလာတယ် မေတ္တာအကျိုးတက်ရောက်တော့နတ်တွေဟာနေလို့ထိုင်လို့ပိုကောင်းလာပြီရဟန်းတော်တွေကိုကြီးညိုလေးစားမှုတွေပိုတိုးတက်လာထိုရဟန်းတော်တွေဟာလည်းပဲထိုတောအုပ်ထဲမှာအေးချမ်းငြိမ်သက်စွာတမာတိတရားတွေတိုးတက်လာပြီးတော့နောက်ဆုံးမှာရဟန္တာဖြစ်တည်ကြအောင်จิตจิตကြံကြုတ်ကိုအထောက်သွားနိုင်ကြတယ်အဲ့ဒီမေတ္တာတုတ်ကိုဟောတဲ့နေ့ကိုအကြောင်းပြုပြီးဒါမေတ္တာခါတော်နေ့လို့ဆိုတာเนาะအေးမေတ္တာဆိုတာဟာ မနောကမေတ္တာရှိတယ်ကာယကမေတ္တာရှိတယ်ဝစီကမေတ္တာရှိတယ်မေတ္တာ ပြသနိုင်ရမယ်ပေါ့မနောကမေတ္တာဆိုတာစိတ်ထဲကနေပြီးတော့အကျိုးလိုလားနေတဲ့စိတ်တွေဖြစ်တာရှေ့ပဲဖြစ်စေ၊ကွယ်ရပဲဖြစ်စေမေတ္တာထားတယ်ဝစီကမေတ္တာဆိုတာရှေ့တစ်မျိုး၊ကွယ်ရတစ်မျိုးမဟုတ်ဘူးသူ့ရဲ့အကျိုးကိုလိုလားတဲ့စကားကိုပဲပြောတယ်ရှေ့တဲ့တဲ့ကြအကောင်းပြော၊ကွယ်ရအတင်းပြောအဲ့ဒါမေတ္တာမဲ့တာခေါ်တယ်နော် ဝယ်ရကြရင်ဒီပြောတယ်လေရှေ့ကြရင်တော့လေခင်လိုက်မင်းလိုက်တာကွယ်ရလဲရောက်ရောမင်းငော့ကြရင်တင်ဆိုမျိုးအေးကာယကံမှုကလည်းပဲကိုတိလက်ရောက်လည်းပဲသူပစ္စည်းမတော်တဆကြရင်သိမ့်ပေးတာတို့နော်သူကိစ္စတွေဝင်ပြီးတော့လှုပ်ပေးတာတို့အဝတ်တွေမဖွာသေးဝင်ဖွတ်ပေးလိုက်တာတို့မသိရသေးသိမ့်ပေးလိုက်တာတို့ကာယကမေတ္တာလို့ခေါ်တယ် ဝစီကမေတ္တာဆိုတာနော်ဝစီကမေတ္တာဆိုတာအကောင်းပြောရုံနဲ့မဟုတ်ဘူးသူ့ကိုတတ်သိပါစေ နားလည်ပါစေ ဆိုပြီးတော့ပညာသင်ပေးတာလဲဝစီကမေတ္တာလို့ခေါ်တယ်တရားဓမ္မဟောပေးတာလဲဝစီကမေတ္တာကောင်းကျိုးချမ်းသာရနိုင်အောင်ပြောပေးတာမှန်သမျှဝစီကမေတ္တာကောင်းကျိုးချမ်းသာရဖို့ကိုတိလက်ရောက်ကူညီဆောင်ရွက်ပေးတာကာယကမေတ္တာသူ့အလုပ်ကိစ္စရှိလို့ဝိုင်းပြီးလုပ်ပေးတယ်ကာယကမေတ္တာ အဲ့တော့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာဆိုတာကွယ်ရာမာယောရှေ့မာယောမကွဲမခြားတမျိုးတည်းစိတ်ဓာတ်တသားတည်းထားနိုင်အောင်တူညီသောသဘောကိုဆောင်ပြီးတော့ဆောင်ရွက်လောက်ကင်ပေးကြမှာဖြစ်တယ်လို့ဒါကကိုယ်နဲ့ကိုယ်ပတ်ဝန်းကျင်မှာအဲ့ဒါလို့နေမြတ်စွာဘုရားသခင်ကိုရောမြတ်က ကရဏီယမေတ္တာသုတ်ကိုဟောကြားလိုက်လို့ယဟန်တော်တွေဟာစိတ်နှလုံးအေးချမ်းပြီးတော့အတွင်းရန်လည်းကင်းတယ်စိတ်နှလုံးပူပန်မှုတွေမရှိတော့ဘူးမေတ္တာကိုအခြေခံပြီးတော့တရားဓမ္မအားထုတ်လိုက်တာခုနကမေတ္တာကိုအခြေခံထားပြီးတော့ဝိပဿနာကူးကြတယ်ဘယ်လိုဝိပဿနာကူးတယ်လဲလို့ဆိုရင်မေတ္တာစိတ်ဓာတ်ကိုပဲပြန်ပြီးတော့တရားရှုတာ မေတ္တာစိတ်ကိုပဲရှုတာမေတ္တာရဲ့အာယုံကိုတော့တရားရှုလို့မရဘူးဘာလို့လဲဆိုတော့တရဝပညာကိုအဲ့တော့ပညာကဖယ်ပြီးတော့အဲ့ဒီပညာပေါ်မှာ ဖြစ်ပေါ်နေတဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ကလေးဟာလည်းပဲမမြဲဘူးဖြစ်ပြီးရင်ပြတ်သွားတဲ့သဘောကိုမြင်အောင်ကြည့်တယ်ဖြစ်မှုပြတ်မှုတွေနဲ့မကင်းနိုင်လို့ဒုက္ခဆိုတဲ့သဘောကိုကြည့်တယ်ထိုဒုက္ခဖြစ်သည့်အတွက်ကြောင့်ကိုယ်ဘာမှမပိုင်ဘူးဆိုတဲ့အနတ္တသဘောကိုလည်းပဲ ဆက်ဆက်ပြီးတော့သိမြင်လာတယ်ဆိုတဲ့ဝိပဿနာဉာဏ်လေးအစစ်စစ်ဖြစ်သွားတယ်ဒီလိုဆိုလို့အဲ့ဒါကိုမြတ်စွာဘုရားကဒေသနာမှာမေတ္တာဝိဟာရိယောဘိက္ခုပတန်နောဗုဒ္ဓသာသနေအဓိကိစေဗရန္တန္တံသင်္ခါရုပတမန်ဒုက္ခမေတ္တာနဲ့နေတဲ့ပုဂ္ဂိုလ်ဟာသူမေတ္တာဝိဟာရိယောဘိက္ခုပတန်နောဗုဒ္ဓသာသနေမြတ်စွာဘုရားရဲ့အဆုံးအမပေါ်မှာ တရားစွမ်းအားဤကြီးညိုတဲ့စိတ်ဓာတ်တွေနဲ့မေတ္တာနဲ့နေထိုင်တဲ့ပုဂ္ဂိုလ်ဟာအဓိကိစေပဒံတန်တံသင်္ခါရုပတမံဒုက္ခသင်္ခါရတွေငြိမ်းသွားလို့ချမ်းသာတဲ့ချမ်းသာမျိုးဆိုတဲ့နိဗ္ဗာန်ချမ်းသာတကယ်အငြိမ့်တတ်ကြီးကိုရနိုင်ပါတယ်မေတ္တာနှလုံးသားတိဆောက်ထားရင်ကနေဝိပဿနာတရားပြောင်းလဲပြီးတော့တိုးပွားကြိုးစားလိုက်မယ်ဆိုလို့ရှင်နေသဒုက္ခအနတ္တမြင်ပြီး နောက်ဆုံးဝိပဿနာဉာဏ်အစဉ်စဉ်ကနေပြီးမက်ဖို့နိဗ္ဗာန်ထိအောင်ကိုယ်တဏ္ဍမှာရှိတဲ့ကိလေသာတွေကိုဖယ်ရှားပြစ်နိုင်တဲ့အတိဉာဏ်မျိုးတွေကိုရရှိပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့မေတ္တာပါရကမေတ္တာကိုအခြေခံတဲ့ဝိပဿနာတရားကိုပွားများအထောက်တာလို့ဆိုလို့ပေါ့မေတ္တာကိုအခြေခံပြီးတော့ဝိပဿနာလုပ်လို့ရအေးလုပ်ပြီးဆိုလို့ရှိရင်တရားတွေပေါ်မှာအာယုံပြုနေတဲ့မေတ္တာစိတ်လေးကို ဝိပဿနာရဲ့အာယုံအဖြစ်သုံးချလိုက်တာပဲဖြစ်တယ်ပေါ့မေတ္တာကတော့တရားတွေပေါ်မှာအာယုံပြုတ်ပြီးတော့ပွားတာဖြစ်တယ်အေးတရားတွေကိုအာယုံပြုတ်ပြီးတော့ဖြစ်နေတဲ့မေတ္တာစိတ်ကလေးကိုအာယုံပြည့်သုံးချလိုက်တဲ့အခါကျတော့ဝိပဿနာဉာဏ်ဖြစ်လာတယ်ပေါ့အဲ့ဒီလိုဝိပဿနာလမ်းကြောင်းဝင်သွားပြီဆိုတဲ့အခါမှာမေတ္တာကခိတ္တခဏပယ်ရှားထားတဲ့ဒေါသဆိုတာကိုလေအကျွင်းမဲ့ဖယ်ရှားပြနိုင်တယ် မေတ္တာရဲ့အနိကရန်သူဖြစ်တဲ့လောဘကိုလည်းဖယ်ရှားပြနိုင်တယ်အမှန်မသိဘူးဆိုတဲ့မောဟကိုလည်းဖယ်ရှားပြနိုင်တယ်ကိလေသာအလုံးကိုမေတ္တာတရားကိုအခြေခံတဲ့ဝိပဿနာဉာဏ်ကနေဆင်ပွားပြီးရရှိလာတဲ့မတရားဖို့တရားကဖယ်ရှားပြနိုင်တယ်ထို့သောဖယ်ရှားပြနိုင်တာနိဗ္ဗာန်ကို အာရုံပြုပြီးတော့ဖယ်ရှားခြင်းဖြစ်တယ်ဒါကြောင့်မို့မေတ္တာအခါတော်နေ့မှာ မိမိတို့ရဲ့နှလုံးသားထဲမှာမေတ္တာတရားခိုင်ခိုင်မာမာတိဆောက်ပွားများအထောက်ကြမှာဖြစ်တယ်လို့ကိုစီကိုစီ မှတ်သားနိုင်ယူကြပြီးတရားချစ်ခင်သူတော်စင်များအနေဖြင့်မေတ္တာနှလုံးသားအခိုင်မာပွားများအထောက်နိုင်ရပါစေကုန်သတည်းသာသာ